ပဲစေအလိမ္မာသမရှိသူတိလူကောင်းလူတော်ဖြစ်အောင်ကြိုးစား၍အထောက်ရမည်သူအဖို့တန်တရားအလွဲကိုအဆုံးစားမပြုတ်ရဝိပဿနာဣပရိကံယခုဘဝမှာပင်မဲ့ဖို့နိဗ္ဗာန်သို့ ရောက်အောင်တကယ်အထောက်ဆိုင်ရောက်လို့သောသူသည်အာထုမီကလသွေ၌ပလိဘောဓကြောက်ကြမှုဟုသမျှကိုပြစေအာဤအခန့်တဲ့နေအစုံနာကြခဲ့သည့်အတိုင်းသီလကိုစင်ကြယ်စေအာဤဤသီလသည်မညာအာကျေစု ပြုတ်ပါစေဟုတ်စိတ်ကိုညွတ်စေအာအေတရားထုတ်ပူသောပုဂ္ဂိုလ်ကဲဤပြစ်မှာဘူးတဲ့အတော်ပရိအရိယဝူယူဘဝဒကာ၌ယုံမရှိလျင်ပြစ်မှာဘူးသောသောပုဂ္ဂိုလ်အာသည်ခံပါဟုတ်ကတော်တောင်းပန်အာ၏ ထိုပုဂ္ဂိုလ်အထံသို့မသွားနိုင်လျင်ဆရာသမန်တန်း၌ကတော်တောင်းပန်အအိတ်မိမိကိုကိုဖယားအစဖယားအဆုလူအသင်ထားလျင်အထောက်စေ၌ကြောက်ပွဲယုံသင်ပေါ်လာတော်လေအကြောင်းကင်ခြင်းအကျိုးရှိသည်ဟူ၍၎င်းတရား အနိန္ဒာလေဇယာကအမနာပဲဆုံးမသွင်းစဉ်ပြုတ်ပြင်ပေးနိုင်ခြင်းအကျိုးရှိသည်ဘူ၍၎င်းအထကထာ၌မိတ်ဆိုသောကြောင့်ထိုသောမာနိသောလေဆရာစကားကိုယူစီစွာလိုက်နာ၍မနေမဆုံးအထောက်တော်ရင်ကရာစီရထိုင်သော ဉာဏ်သူတရားသူမြတ်ကိုရနိုင်သာသည်တပြေယောဂီမြတ်တသိကျုပ်ဘွယ်တရားထောက်လို့သောသူမြတ်သည်ယထာဘူတဉာဏယသတ္တပရိယေသိတောဘောဘူသောပါဠိယဆရာကောင်းကိုရှားရမည်တွေ့သောအခါကမ္မတန်တရားဆိုတာ အဘေတကားကိုပိတ်စေ၍နိဗ္ဗာန်တကားကိုပွေပေးသောကြောင့်အနန္တကျေးဇူးရှင်ဖြစ်သဖြင့်ဆရာအမြတ်စွာဘုရားကိုကဲ့သို့ယူစေကြည်ညိုသောစိတ်ဓာတ်ကြီးစွာထားရမည်ရှေရွယ်ကြောက်လတ်ခြင်းမဖြစ်စေရယူစေလေးမြတ်ဖို့ရသာအရေးကြီးသည် မိဘနေသာသမီကဲ့သို့မေစရာရှိလေလဲမေရမည်မိမိသိရတာကိုလည်းအမှန်တန်ကြောပြရမည်သုံးမှတရားသူကိုရလွယ်နိုင်စီမချက်ရှိတုံးကဘုရားလောင်းချွေဥတောင်းမင်းကိုညွတ်ဝေမိတ်အောင် ဟံသောမုတ်ဆူကြီးစီရွှေဥဆောင်မင်းဣတရားကိုနာကြားရ၍ရစ်စေကဗုဒ္ဓဖြစ်ပြည့်သောခတရိษံဖြစ်သောရွှေဥဆောင်ကိုကျေစုရှင်စရာဖြစ်သည့်အတွက်ချက်ကိုမငဲ့ပဲယောသူယောသေလညာစွာရှိခိုးကတော်ပြီမှစံကြော၍တော်တော်မူသည် ၎င်းပြင်သမဝရီမိဖုရားကြီးသည်ကျွမจิตသူခုစုတရာကိုချစ်ခိုးလျက်ပလင်ဘောတင်ပြီးတရားနာရသောကြောင့်သောရပန်ဖြစ်ရကြသည်ထိုနောက်ပောထိလာမသေးကြီးကိုနှစ်သာအရွယ်သမဏေငယ်ထံ ယောစေသောရှိကို၍သမဏေငယ်ခိုင်သည်မြကိုလောက်ပြီတရားတောင်း၍အာတောက်တော်မှယဟန္တာဖြစ်တော်ရသည်ဤမတပါပိဋကစေစရာဖြစ်တော်မူစရာအသင်ဓမ္မရခိတာမသေမြကြည်သည်သုထံသုသတင်နေသောတပြည့်ချစ်သူ အဘယသေသံရှ िख ိုတောင်းပန်၍တရားကိုတောင်းယူပြီးမှအာထောက်၍ယဟန္တာဖြစ်တော်မူရပြီဝိပဿနာတကုသိတာအကျိုးတော်ခုဆရာတော်ဘုရားကြီးအသက်69နှစ်ကောက်ကပုံဆရာတော်လည်းအသက်တရားတရားအထောက် ထားလို့သီလစင်ကြယ်ထားတယ်ဒိဋ္ဌပြည့်စုပါကျိုးလက်တွဲကိုတွေ့ညက်မြင်တွေ့နေရတယ်ယုံယုံကြည်ကြည်နဲ့ကြိုးစားအထောက်နိုင်ကြပါစေနေကိလေသာနမတ္တရိရံဘဒုက္ကန္တနာဟောတိ ကိလေသာမရှိသောသူတို့အသေးကောင်းသည်လည်းကောင်းမကောင်းသောအနံမဖြစ်ဝါမပုတ်ပါညီညူမရှိသတိမမေချိန်နေသိကြံမြလန်းကြိုးဆွဲမရှိပဲနေသေးလက်တောက်တင်ပုံနာကင်းသည်ကျိုးရင်ဝိပဿနာတကိုယ်သည် တရားထုတ်အကျိုးဖြစ်ရပုံလက်တွေ့ကိုယ်တွေ့မြင်ရပါတယ်ဘေးမင်းခေါ်လို့မဟာလို့မရတရားရှာကောင်းအချိန်မနှောင်းနဲ့တရားရကြောင်းအခွေကောင်းလောကမှာကျိုးများအကြီးဆုံးအလောက်ကဝိပဿနာလည်းငင်း စိတ်ချမ်းသာပြည့်ချမ်းမလို့လျင်ဝိပဿနာရှုံမှပါအရေးပေါ်ကိစ္စသဖြင့်မိလောင်နေတာကိုမငြိမ်သမင်းရင်ဝမှလန်သူနေတာကိုမစွဲနှုတ်မီသင်ရင်ဥအောင်အလောက်သိတဲ့အလောက်ကဝိပဿနာရှုံမှခြင်း သေမေမမြင်နိုင်နေထိုင်နီးကဘယ်လိုလဲယုံနာဖြစ်ပြက်ကိုသိမြင်အောင်ဝိပဿနာရှုမှတ်တဲ့ဤပဲသေဖို့နီးလေအရေးကြီးလေပဲအရေးကြီးဆုံးအလောက်ကခန္ဓာကိုယ်လောက်ကျွေးဖို့မဟုတ်ခန္ဓာကိုယ်အသုံးချပြီးဝိပဿနာရှုမှတ်ဖို့ပဲ ဒါကြောင့်ချက်ပညာရှိတို့ကခန္ဓာနဲ့မစပ်ပဲတရားနဲ့ရှားသာလိုက်လို့မာကြခဲ့တာွယ်လို့ဆုံးမတော်မူခဲ့တယ်မြတ်သောသေးခြင်းမေတ္တာဘာဝနာဝိပဿနာသေချာမှတ်မှအသေးမြတ်သည် စိတ်ငြိကင်းအနာရှင်လည်းငင်ချမ်းသာလိုသလားဒီဘဝကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲဘဝဆက်ဆက်ကြီးပွားတိုးတက်အောင်ဘယ်လိုလုပ်မလဲသတိပဋ္ဌာန်လောက်မှကြီးပွားတိုးတက်မယ်အဘေတကအဘေမလားအောင်အဘေတကပိုက်တာနိုင်သလားဝိပဿနာတရားကြိုးစားအထုံးမှအဘေတကပိုက်နိုင်မယ် တရားအထောက်တဲ့အခါဝေဒနာဆိုးကိုဘယ်လိုကျော်လွှတ်မလဲဝေဒနာဆိုးကိုခန္တီမေတ္တာမြန်မြန်သိခါမှကျော်လွှတ်နိုင်မယ်တရားအထောက်ခြင်းသည်ခန္ဓာကိုယ်သိခိုက်နာခြင်းတန်ရာရစေနိုင်သောဘေးအန္တရာယ်သုံးတစ်ခုမြမရှိပါ စိတ်တစ်ခုကိုနိုင်အောင်သိအောင်ပွဲသည်လည်းအကြီးကျယ်ဆုံးသောအောင်ပွဲဖြစ်ပေတော့မည်အခြေခံရှုမှတ်ပုံစ၍အာထောက်ပုံမိမ့်မိန်ဝန်ပိုက်ကိုစိတ်ဖြစ်သူဆိုင်၍ကြည်နေပါဖောင်ကျော်ဖောင်ကျော်ဒါလာပိန်ကျော်သွားဒါလာတွေ့ရလိမ့်မယ် အောင်နာပိဏ္ဏကိုသေချာမတွေ့ရပါကဘိုက်မှလက်သား၍ကြည်ပါတအောက်လောက်ကြာ၍ပေါင်တိုင်းပိန်တိုင်းသင်ချပေါ်လာလေသက်ချူချိုင်းနိုင်ဝန်ပိုက်ပေါင်ကြွ၍ရှားလာသည်ကိုပေါင်တယ်ဟုသောသက်ချိုင်းခိုင်နိုင်ဝန်ပိုက်နိုင်ဝန်ပိုက်ပိန်ကြ၍ရှားသွားသည်ကိုပိန်တယ်ဟုမှန် ဟောင်းခိုင်း၌ဘုံပိုက်ဟောင်းတက်လာတာကိုသေချာသိလာမီပိန်ခိုင်း၌ဘုံပိုက်ပိန်ကြသွားတာကိုသေချာသိရမည်မြတ်စွာဘုရားမကြားခဲ့တာတွေတရားအထုတ်လို့သောသူများသည် ယထာဘူတံယထာဘူတဉာဏသတ္တပရိယေသိတောဘုသောပါဠိအယတရားကောင်းကိုရှားရမည်ယထာဘူတဉာဏ်ကိုဟုတ်တိုင်းမှန်စွာတွေ့အောင်ရှားပါတခြားမသောရှားရတာမျိုးမဟုတ်ကိုမအမြဲသင်ရှားရှိနေတဲ့ယုံနံတရားတွေပဲ ဗဖယာကိုရောတိုင်းမှာကြာခဲ့တာတွေကျိန်ပေါင်း928ကျိန်တိုင်တိုင်ယထာဘူတညာကိုဟုတ်တိုင်းမှန်စွာကိုတွေးအောင်ရှာပါလို့ကိုယ်တော့ပိုင်ပိုင်ပဲကိုလုံးမကိုရကိုစားမကိုဝါ ကိုသွားမှကိုရောက်ကိုအားထောက်မှကိုရတာပဲလို့ကြိုးစားနိုင်ကြပါစေဒါတော်မကသေးဘူးဘုရားပရိနိဗ္ဗာန်စံတော်မူတဲ့အခါမှာလေထပ်ပြီးတော့မှကြခဲ့တယ်ဘိကဝေจิตာယဟန်တို့ဘိကဝေจิตာจิตသမီးတို့ ဝိပဿနာယံဝိပဿနာတရားကိုမာပမာတာသာမမွေမလျောကြကုန်လေဝိပဿနာတရားကိုမေလျောမှကြောက်ရွေထခါထခါမာကြခဲ့တာတွေအကျိန်ပေါင်း1992ကျိန်တိုင်းတိုင်းမာကြခဲ့သည် သတ္တဝါတွေကိုမွေလျောမှကြောက်၍ဘယ်လောက်မေတ္တာမဟာကရုဏာကြည်စွာတနာသခြင်းမှကြခဲ့တယ်ယခုတပြေတော်တို့ကမြတ်စွာဘုရားမကြခဲ့တိုင်းကိုဝိပဿနာတရားကိုကြိုးစားအားထုတ်နိုင်ကြပါစေ ဥပဇင်းတို့ကောင်းမှန်သိလွန်းလို့ဝိပဿနာတရားအထောက်ကိုလူတကာကိုတိုက်တွန်းနေတာအပေးနေတာတရားအထောက်မှအပေတကားပိုက်မယ်ဘာဝနာမပွားရင်အပေလာဖို့တော်တော်သိချတယ်မတ်ချေဤနေရာ၌ဤအစ္စတ နေစီပါရမီရှိသောသူများသောသောတာပတိမတ်တွင်မကအရဟတမကုတောင်မှခဏနှိရနိုင်ကြောင်းမှသင်ရှားလာလေသို့ဖြစ်သောကြောင့်ယခုအခါသာသနာတော်ငါတော်အတွင်မှလည်းပါရမီရှိ၍ကျွတ်တန်ဝိရညီသူများလှသဖြင့် တရားကလည်းအပြကောင်းတပြေကလည်းဝိရိယကောင်းကြီးဆိုလေတရားသူရာဖို့ရာမမခလပါကြောင်းတတိတ်ကောင်းကောင်းရှိကြပါစေတရားမရှိပဲသာတွေ့များဖြင့်အာထောက်လျင်မတော်ဘူးသောခยีကိုတယောက်စီတော်ရတော်သူကဲ့သို့ ကြောင်မှမကင်းသောကြောင်ခတ်ဆတ်ဆာဖြည်၍လေဒေတာဤသို့ဖြည်၍တမ္မပုဂ္ဂိုလ်သည်ကုညီအပေညီဆရာမရှိပဲအာထောက်လျင်ဝိပဿနာဉာဏ်သူမဲ့ဖို့တရားသူမြတ်သို့ချုံမိုးစွာရောက်ရန်မလွယ်ကူလှသည်ပေ အာထောက်ခါစမမမမိတ်ပဲပြုတ်ပြင်းမိတ်တာကသာညာသောကြောင့်ကိုယောကမြင်သည်မဆိုင်ကနေသည်ဟုတ်ထေရဤဘာဝနာဉာဏ်ကြည့်သောကာလ၌ကမသက်ဆိုင်ကရှိမစီကျိုးနေနှင့်တကယ်သို့ရှိ၏ 为你善你财你贪你多你杀一切，将得在过来，慢慢一头叫过要干你的，马赛干娘的后阿妈担的呀哎。 တရားအထောက်တဲ့ယောဂီမှာလည်းအစကဒီလိုပါပဲအလေးအလားချိန်အချိန်မရပြီတော့ရှုံမရမခက်နေပါတယ်အလေးအလားများလို့အချိန်ရလာပြီတော့နှလုံးသွင်းပြည့်ရှုံမလိုက်ဆိုရင် မပင်ပန်းတော့ဘူးသူ့ဘာသာသူရှုံမသွားသလို့ အယုံဘောအလိုလိုကခနဲ့ကခနဲ့ဖြစ်လာတယ်ဒါလေလာချိန်ရှိလာရတာပဲဒီနည်းအတိုင်းမှန်နေရင်တပြေးပြေးနဲ့မှန်နိုင်သောသူတာတွေကများလိုက်မယ်မှတ်ခါစမှာတော့စိတ်တွေဟိုပြေးလိုက်ဒီပြေးလိုက်နဲ့မမှန်နိုင်တာတွေကများနေတတ်တယ် ဒါပေမဲ့စိတ်တော့မပြတ်ရဘူးဘယ်သူဖြစ်ဖြစ်အစမှာတော့ဒီလိုကြီးအမှန်ရခက်ကြတာပဲနောက်တော့ကြည်သာရလာတဲ့အခါကြတော့စိတ်တွေကပြေကိုမပြေနိုင်တော့ဘူးပြေတိုင်းပြေတိုင်းမမိကြီးစိတ်စိတ်နေတယ်ဒါကြောက်ကြတော့လုံးဝကိုမပြေတော့ဘူး ဟိုကြောင့်ဗုဒ္ဓမြတ်စွာကသင်ပွဲတရားအောင်နိုင်ခြင်းထက်မိမိစိတ်ကိုအောင်နိုင်ခြင်းသည်ပို၍ကြည်ကျယ်ညီမြလာပေတရားအထောက်ဆိုတာကပထမအရေးကြီးဆုံးကခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခဝေဒနာကို သီခာနိုင်ကိုကျော်လွန်နိုင်ဖို့အရေးကြီးဆုံးဖြစ်ပါတယ်နီကောင်းတလက်တစ်သက်လုံးစံဝိပဿနာရှုမှတ်တဲ့အခါမှာတောက်သိင်းထုံခြင်းကြိုက်ခဲတဲ့ဝေဒနာဆိုးတွေကို ကျော်လွန်နိုင်ဖို့ကပထမအရေးကြီးဆုံးအလုပ်ပဲဒီဝေဒနာဆိုးတွေကြောင့်ဝိပဿနာကျုံမှခြင်းကိုရလိုက်ခြင်းနဲ့ဣရိယာပုဂ္ဂိုလ်ပြောင်းလဲခြင်းနဲ့ဣရိယာပုဂ္ဂိုလ်ခဏခဏပြောင်းတော့သမာဓိမဖြစ်ဘူးသမာဓိမဖြစ်ရင် ဝိပဿနာဉာဏ်စဉ်တွေမဖြစ်ပေါ်ဘူးဉာဏ်စဉ်တွေမဖြစ်ပေါ်ရင်ဓမ္မယတာကိုမခံစားနိုင်ပဲကြောင်းပြန်ကျင်တဲ့စိတ်ကလွန်ကဲလာမယ်အိမ်ပြန်ကျင်တဲ့စိတ်ကလွန်ကဲလာမယ်နာကျင်ကြိုက်ခဲတဲ့ဝေဒနာဆိုးတွေကိုကျော်လွှားနိုင်ဖို့အတွက် တောကူဆရာတော်ဤပေးထားတာတွေဟာအလွန်တန်ဖို့ကြီးမားလာပါတယ်ကြည်တော့အခါဣရိယာပုဂ္ဂိုလ်မပြောင်းပဲ7နာရီမှ24နာရီမှ35နာရီစသည်ခြေတသတိရှုမှတ်သွားနိုင်တဲ့ဤကိုလည်း ဒုက္ခုဆရာဒုက္ခသာတကပေါင်းမြောက်မြတ်စွာနဲ့ကြည်ညိထားတာအလွန်အလွန်တွေ့နိုင်ခဲ့တဲ့မဟာသမယအဖွေအရေးကြီးတရားပါပဲနာကျင်ခံခဲ့တဲ့ဝေဒနာဆိုးများကိုကျော်လွှာနိုင်တဲ့အခါကာယဒုက္ခဆိုတဲ့ကိုချမ်းသာကိုခံစားရလိမ့်မယ် နိဗ္ဗာရဏခေါ်တဲ့အပိုက်ပင်တရားများကိုကျော်လွှားနိုင်သောတဲ့အခါစိတ်တဒုက္ခဆိုတဲ့စိတ်ချမ်းသာကိုခံစားရလိမ့်မယ်။သမာဓိအကောင်းလာလို့ဉာဏ်စဉ်တွေအစည်းစင်းမြင့်တဲ့သွားကြည့်တဲ့အခါသံသိဒုက္ခဆိုတဲ့သာဝစဉ်အငြိမ့်တဲ့နိဗ္ဗာန်ချမ်းသာကို မျက်မှောက်ပြုရလိမ့်မယ်။ ကြည်တော့ဝိပဿနာဆိုတာဘေးနဲ့အပေါင်းကင်းရှင်တဲ့အမြဲတမ်းရှုဖို့ကျက်စားသိတဲ့အရိယာသတိဖြစ်တယ်ဆိုတာလေတောကူဆရာတော်ညွှန်ကြားပြထားပါတယ် မျက်မှောက်တွေ့ရမေတ္တာကြောင့်ညောင်မှုပူမှုအစရှိတဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်လာတဲ့အခါမှာအဲ့ဓာတွေကိုဉာဏ်နဲ့စာကြည့်တော့ညောင်းတယ်ပူတယ်စသည်ဖြင့်ကိုယ်ဘာသာစကားနဲ့သာရှုမှတ်နေရမယ် ဒီလိုမှတ်နေရင်အဲ့ဒီမခံစားမှုကလေးတွေတစ်ခုချင်းတစ်ခုချင်းတပိုင်းစီတပိုင်းစီပြပ်ပြီးကုံကုံသွားတာမမြဲတာကိုလေမျက်မှောက်တွေ့ရမယ်မခံစားတဲ့ဆင်းရဲပဲဆိုတာကိုလေမျက်မှောက်တွေ့ရမယ်ကိုယ်ထဲမှာအစ်အစ်ကြလာကြကြလာတဲ့ အပြင်ပါတရားလိုပဲငါကောင်းမဟုတ်တဲ့သဘောတရားမျှပဲဆိုတာလေမျက်မှောက်တွေ့ရမယ်ဒါကြောင့်မြတ်စွာဘုရားကဒုက္ခံဒုဝေဒနာဝေဒယာမိတိတ်စီရေသောခံစားမှုကိုခံစားသည်ဟုတ်ပါဇာနာတိသိဤလိုဟောတော်မူသာလို့မှားရမယ် အဲ့ဒါဟာဘုရားစကားတော်ပဲဒါကြောင့်ဒုက္ခဝေဒနာကိုမရှုရမမှန်ရဘူးလို့ပြောရင်အဲ့ဒီပြောတဲ့လူဟာဘုရားစကားကိုပယ်တဲ့လူပဲလို့မှန်ရမယ်ကြောင့်နာဖြစ်ပြက်ကိုသိမြင်အောင်ဝိသဒနာရှုမှတ်တဲ့ဤပဲ မတိုင်းမတိုင်းဒီလိုဝေဒနာများမှာရှိကလည်းအကြောင်းရှိတဲ့အခါဖြစ်ပေါ်လျက်ရှိနေခဲ့တာပါပဲသို့တော်လည်းအလွန်သိငယ်သိမွေ့တဲ့အတော်ရှိတုံးကဆိုလျင်သူတို့ရှိနေတယ်လို့ပင်မသိနိုင်အောင်မြုပ်ဝဲနေခဲ့တယ်ယခုမူကတတိတမတိညာတို့က အတောတန်အရှိလာတဲ့အတော်မသိနိုင်အောင်မြောက်ွယ်နေတဲ့ဒုဝေဒနာများကိုထင်ရှားတွေ့ရသိရတာပဲမကြောက်လေစိတ်မပြက်လေနောက်အခါမှလည်းတွေ့သေးလျင်ဒုဝေဒနာများကိုသာသူစား၍ကြောက်သွားသည်တိုင်အောင်အတင်းမှပြေလိုက်ပါဉာဏ်အားနဲ့တွန်မှလိုက်ရင် မခံနိုင်ပါဘူးသူတို့လည်းမမြဲတဲ့သင်္ခါရတွေပဲညာအားကောင်းလာလျင်ပျောက်သွားပါလိမ့်မယ်တရားအထောက်တဲ့ဆိုတာမိဖို့ယောက်ျားလိုအထောက်ရမယ်တဲ့ရှေ့တုန်းကရှေ့ခေတ်တုန်းကမိချင်းမရှိလို့သေစားခြင်းပိုပြီးမိမွေးရတဲ့ အဲ့ဒီမိပုတ်တဲ့သူဟာမိမပွိမကျင်စိတ်သားချင်းမယမနာပွတ်နေရတယ်ပူလာလေးလေးအစာကြီးပွတ်ရလေးလေးပဲဒီလိုဆက်မပြပွတ်လို့ဘူးလုံးလို့မကပူလာတော့မိပွိလာရတယ်အဲ့ဒီတော့မှနာရတယ်အဲ့ဒါလိုပဲရှေ့မှနဲ့နောက်မှနဲ့ အမှတ်ချေသမာဓိနဲ့နောက်သမာဓိမပြားစနေအောင်ငါလဲသမမတ်နေရတယ်ဒီကညောင်တာပူတာကိုမှတ်လိုက်ကြည့်တော့ရမနေနဲ့ပေါင်းတယ်ပိန်တယ်ပေါင်းတယ်ပိန်တယ်လို့တသတိပဲသမယမယ်ပြင်းထန်တဲ့ဝေဒနာတွေပွဲပြောက်သွားအောင်ပဲလို့ရှုမှတ်ပါသလဲဖရာ သီခံရင်နိုင်ပန်ရောက်တယ်ဆိုတဲ့စကားကိုအင်မတန်အရေးကြီးပါတယ်အဲ့ဒီစကားကဝိပဿနာရှုံမှတဲ့အခါမှာပုံပြည့်မှန်တယ်ဝိပဿနာရှုံမှတော့နာကျင်ခံခက်တဲ့ဝေဒနာ တွေ့ပေါ်လာတဲ့အခါသိညိခံပြီးဒုက္ခသဘောကိုသိအောင်ချုပ်မှနိုင်မှနိဗ္ဗာန်ရတယ်တရားကဒုက္ခသဘောဟောပြတာကိုကိုကမချုပ်မှတင်ပဲရှောင်ပဲရှောင်ပဲလုံနေရင်ဒုက္ခသစ္စာကိုပဲမြင်တော့မလဲဒုက္ခသစ္စာမမြင်ရင်လေးပါးသစ္စာကိုမမြင်ဘူးပေါ့ ဒေဝသစ္စာကိုမမြင်ရင်မဲ့ဖို့ကိုလည်းမရနိုင်ဘူးပေါ့တရားသဘောအရဝေဒနာပြဥပဇင်းတို့တရားရှုမှတ်တော်ကပြပူပေါ်မှာသင်သာသလိုတံပြပူပေါ်မှာကြောခင်းသာသလိုမိခဲပေါ်မှာထိုင်နေရသလိုခံစားရတာပဲဓာတ်တွေကတရားသဘောအရပေါ်လာကြတာပဲ ပုဂ္ဂိုလ်တကယ်ပူလောက်စေတာမဟုတ်ပါဘူးစိခံပြီးဇွဲရှိရှိနဲ့ရှုံမသွားရင်ဝေဒနာတွေတဖြည်းဖြည်းပျောက်သွားတာပါပဲဝေဒနာကိုသိခံနိုင်ကြော်လွန်နိုင်ပါမှအရိယာပုဂ္ဂိုလ်မပြောင်းလဲကြကြရှုမှနိုင်ပေမည်သို့သို့ကြကြရှုမှနိုင် ဘာမသမာဓိညိတလာနီသမာဓိညိတလာဘာမဝိပဿနာဉာဏ်သင်ဉာဏ်ဖြစ်ပေါ်လာပြီညီဝိပဿနာတရားရှုမှတ်တဲ့အခါမစိတ်သက်သက်နဲ့မှလိုက်ရင်ဝေဒနာအသေးအမွှေလေးတွေကသိက္ခဏတိက္ခဏပြောက်သွားတာပဲ။ ဝေဒနာကြီးကြီးကြတော့သတ္တသတိဝိရိယသမာဓိပညာဆိုတဲ့ဘုံငါပါကိုလက်ကင်ထားပြီမနာတန်ရှုမှန်ရတယ်ဖျားပေးထားတဲ့လက်နဲ့တွေကသိတ္တတာဘောဘာဝေဒနာဘာယောဂမမခံနိုင်ဘူးအကုန်ကြီးညက်သွားကြတာပဲဝိပဿနာရှုမှတ်တဲ့အခါမှာလေအဲ့ဒီဥယျာဉ်ချမ်း ပေါင်းသိရှင်းနေတဲ့ဤကိုတောင်းရတဲ့ဝေဒနာကြည့်ငယ်တွေကိုနိုင်ကြည့်တဲ့အခါငါကိစ္စကြည့်ပြည့်ရဲ့လို့ရပထားလိုက်နေယထာလယင်အပင်တွေပြန်စီပင်လာသလိုနာကြည့်ခံခက်တဲ့ဒုက္ခဝေဒနာတွေပြန်ဝေစားလာလိုက်မယ်နောက်ထပ်ဒုက္ခဆင်းရဲတွေ မပေါ်ပေါက်လာနိုင်အောင်အမြင့်တွေကိုပါတူလမ်းပြရမယ်အဲအမြင့်တွေကိုတူထောက်ကြည့်ရင်တသက်လောက်ပြီချမ်းချမ်းရှုမှတ်နိုင်ကြပေါ့မမဖျားပေသောဝိပဿနာလက်နဲ့ကချင်းတဏှာရင်အမြင့်ကိုသူဖြိုလိုက်နိုင်လျင်ဒုက္ခဆင်းရဲခြင်းသည်အပြည့်အပိုင်၆ငိမ့် ကြပေတော့မည်ဖြစ်တိုင်းဖြစ်တိုင်းကိုအမွေအလို့မရှိပဲအကုန်လုံးမှတ်ရကြည်စိတ်တွေရတယ်ငါမှမသေးခင်တွင်ကလေးဒီတရားကိုလက်လို့လို့တော့မဖြစ်ဘူးမပြတ်မစဲအမွေအလို့မရှိပဲဓမ္မတိ မှတ်နေမှပဲလို့နှလုံးသွင်းကြည့်တော့မပြတ်မှတ်နေရတယ်ဒီလိုသမာဓိသမာစိတ်ကစိတ်ကမမေ့ခြင်းရနာခြင်းမရှိပဲမှတ်နေရတယ်ယခုတွေ့နေရတာမှာခြေကမသိနိုင်တဲ့ဒုက္ခသစ္စာတရားတွေကိုဝိပဿနာဉာဏ်ဖြင့် အမှန်တိုင်းမျက်မှောက်တွေ့နေခြင်းသိနေခြင်းပင်ဖြစ်ကြောင်းဒုက္ခဝေဒနာထဲမှာအကောင်းချ၍မရနိုင်ကြောင်းမတိုင်းမတိုင်းဒုက္ခသစ္စာကိုပိုင်ခြား၍သိတဲ့ဉာဏ်ဖြစ်နေကြောင်းမမိတ်တဲ့ဒုဒုအယုံများပေါ်မှာဖြစ်ထိုက်တဲ့သမုဒ္ဒယသစ္စာကိုလည်းပယ်ခြင်းကိစ္စပြည့်နေကြောင်း တတင်္ဂနိရောဓသို့လည်းစိုက်ရောက်နေကြောင်းလောကီမက္ကဖြစ်မက္ကသစ္စာဖြစ်နိဗ္ဗာန်သို့လည်းဘဝညာနေခြင်းဖြစ်ကြောင်းတရားအထောဝိပဿနာဆိုတာငါဆိုတာမပါအောင်ငါဆွဲအတ္တဆွဲပြောက်ဖို့ ရှုံမှရတာပါပဲရည်ကြည်ပါတယ်နာကျင်ကြိုက်ခဲလာလျင်လူတိုင်းပိစမမကျင်တော့အိန္ဒိယပုဂ္ဂိုလ်ကြောင်းကျင်လာတော့ဤဣရိယာပုဂ္ဂိုလ်ပြောင်းလဲလိုက်တိုင်းရှုမှတ်ခြင်းသည်အသေးအသေးဖြစ်လာသည့်အတော်ဣရိယာပုဂ္ဂိုလ်ရှိဖြစ် ရှုံမှသည့်အနိဗ္ဗာန်ကို မရရှိနိုင်တော့ပါနာကျင်ကြိုက်ခဲသည့်ဝေဒနာဆိုကိုမြည်ကဲ့သို့ချုံနိုင်ပေတရမည်သည်မံကံစွာနှလုံးသွင်းမှုသည်ဝေဒနာဆိုကိုချုံနိုင်နိုင်သောဤကောင်းတလက်ပင်ဖြစ်၏ဝေဒနာဆိုငါနှင့်သတ်သူပြုတ်၍ငါနာသည်ငါခံစားနေရသည် နာဣဝေဒနာတိသောဝလတိဣဟုတ်နှလုံးသွင်းနေလျင်ဝေဒနာတိပို့၍တာရောဆိုလာလိုက်မင်းကြီးနှလုံးသွင်းမှ၍နာကနာကျင်ကိုက်ခဲနေသည်ဟုတ်သဘောပိုင်မိမှသာလျင်သောမနတာဝေဒနာဖြစ်ပေါ်လာပြီးနာကျင်ကိုက်ခဲခံခဲလာပါသည် ဝေဒနာသောကိုပဲလို့ချိုးနိုင်မလဲဣရိယာပေါက်ချေစေဖြစ်တရားချုပ်မှခြင်းကိုအနောချက်ဖြစ်သောအတိတ်ကအကြောင်းရင်မှနာကျင်ကြိုက်ခဲသောဝေဒနာပင်ဖြစ်၏ရှုမတိုင်ရှုမတိုင်သမာဓိအာထုကောင်းလာလေမြတ်စွာသောယောဂီတို့မှ ရာမုတ်ကူမုတ်နာချင်းကိုက်ခဲမုတ်လေးလံမုတ်သေးချမုတ်သသောမခံစားတဲ့ဝေဒနာမျိုးမျိုးသိရှာသွေရတကောရန်စီမမပဲရနာလိုက်လေသိုဝေဒနာမှာချက်ချင်းပင်ရောက်သွား၏မမြဲမပြန်လေတပံပေါ်လာပြန်၏ဒီလိုဝေဒနာမှာယောဂမဟုတ် တရားသဘောအတိုင်းသင်ရှားပေါ်လာတဲ့ဝေဒနာသာဖြစ်သည်မကြောက်နဲ့ဒုဝေဒနာကိုသာသူစား၍အသိမှန်နေပါတပြေပြေသိနေ၍ကြောက်ကင်းသွားပါလိမ့်မည်သံဃိတေနဥပါဒနာခန္ဓာဒုက္ခခြင်းချုပ်အားဖြင့်ဆွဲလန်းရာจิตတော်ခန္ဓာ၅ပါးတို့သည်သိရဲ့ကြောင့်တို့ပေသည်လို့ ဘယဟောထားတယ်မဟုတ်လားခန္ဓာကိုယ်မှာဒုက္ခဝေဒနာပေါ်နေတာဟာတရားကဒုက္ခသဘောပေါ်ပြနေတာပဲဒီလိုပေါ်ပြနေတာကိုငါသည်တရားကိုတွေ့နေရတယ်ဒုက္ခသစ္စာကိုမြည်တွေ့နေရတယ်လို့နှလုံးသွင်းပြီးဝမ်းမြောက်ဝန်သာနဲ့ရှုပ်မှတ်နေကုန်ဤသို့ ဝေဒနာကိုသိခံရန်နိုင်အောင်ကျော်လွန်နိုင်အောင်အရေးကြီးဆုံးပါပဲဝိပဿနာရှုမှတ်ဒီအသိသည်အသိညာသိသိရှိသူညာတော့ကောင်းစွာလုံလောက်၏သို့သောသောပုဂ္ဂိုလ်များသည်ထက်သန်သောသတ္တသန္တဝိရိယတို့ကိုမဆုံးမနေစေပဲ ကြာကြာနာနာယိုယိုသေးသေးအထောက်သွားလျင်ပြာခဲသည့်အတိုင်းပင်ဝိပါဒနာညာမဲ့ဘုံညာများသို့ဒီကံပင်ဆက်ရောက်နိုင်ရာ၏မိမိတို့တန်တမ်းမပွားရ၆ပါးဖြစ်ပေါ်လာသည်။ရောက်နံတွေကိုအမှားတိုင်းသိအောင်လို့ အပမာဒခေါ်တဲ့သတိတရားနဲ့အမယာပြီတော်မိမိတို့လိုလားအပ်တဲ့မဖို့၌ဗန္တရားသူတရားမြတ်သွေကိုလက်စုပ်လက်ကိုင်းပိုင်ပိုင်ကြည့်ရသွားသည့်တိုင်အောင်ဖိသာတိုင်းကျိုးစားထောက်သွားကြဖို့အရေးတကြီးအနေနဲ့အထူးပဲတိုက်တွန်းလိုက်ပါသည်ယခုဘုပ္ပစဉ်တို့တိုက်တွန်းတဲ့အတိုင်းမိမ့်မိမ့် တန်တန်ကယုံနာသင်္ကရသူအပေါ်မှာအာကုမမကြပဲနဲ့မဖြတ်ဖြစ်ပြနေတဲ့အဲ့ဒီယုံနာသင်္ကရသူကိုအမတိုင်းသိအောင် အပမဒခေါ်တဲ့သတိတရားကြီးအပြည့်အစုံချုပ်မနိုင်ကြ၍စီရဲ့ခတ်သိမ့်တို့အိချုပ်ဉာဏ်ရာဖြစ်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးကို မိမိတို့လိုလားမညံပူညံတို့ချစ်လျင်မြန်စွာဆိုင်ရောက်၍မြန်မောက်ပြုတ်နိုင်ကြပါစေငါဖရာဟောကြားသည့်တရားသဘောကိုမသိနာမလဲသောသူသည်ငါဖရာသံပါ၌ရှိနေလေကသာ နာဘယနိစကြဝလာတတိုင်အကွာဝေးမြဝေးကွာနေပေကြီးငါဘယဣတရားတော်ကိုသိနာလေပြီတော်သူသည်စကြဝလာတတိုင်၌တည်နေစေကမူငါဘယယင်ပွေ၌ရှိသည်မြည် စိတ်တခုနိုင်တကူလုံးပိုင်တာကြောင့်စိတ်သာတလည်းမြတ်ဤစိတ်တခုနိုင်တရားပိုင်စိတ်တခုနိုင်တကူလုံးပိုင်စိတ်တကုထိုင်ကိလေသာအကုန်လုံးငြိမ်းဆိုတဲ့စကားအရေးကြီးပါれထိုကြောင့်ဗုဒ္ဓမြတ်စွာက စစ်ပွဲတရားအောင်နိုင်ခြင်းထက်မိမွေစိတ်ကိုအောင်နိုင်ခြင်းသည်ကိုရွေးကြည့်ကြမြင်မြတ်လာပေဟုတ်ညွတ်ကြားထားခဲ့ခြင်းဖြစ်ပေတဖန်မဟာစီစရာတော်သည်အရိယဝါသတရားတော်ကြီးသာအောင်စမျက်နာတရားစနစ်၌ ကာယေသာသီဝိတေသာအနာပိခာတံဥပသာပေတိကိုနေအသက်ကိုမငဲ့ကွယ်ပေတရားရရဲ့အသွဲအသက်သေးခြင်းသေးပါစေစွစွစာစာအာထောက်ရမည်ကိုထဲ၌မခံစားသည့်ဒုက္ခဝေဒနာများသင်ရှားပေါ်လာလျင် ၎င်းတို့ကိုသိခံပြီးရှုမှန်ရမည်ဟုပေါ်ပြထား၏သို့အပြင်တရားထောက်လို့သိတဲ့မသာမရှိဟုတ်မှစီတရားတော်သည်သို့သာမျက်နှာ၌ပင်ရေသာထားသည်မှလည်းအထူးအာရဖွယ်ကောင်းလာ၏ သက်တောင်းသက်သာထိုင်၍တရားရှုမှန်နေသည့်အခိုင်နာခန္ဓာကိုယ်ကိုထိခိုင်နာခြင်းတန်ရာရစေနိုင်သောဘေးအန္တရာယ်တစ်စုံတစ်ခုမျှမရှိပါဤတော်ကူရိတ်သာကြောင့်မလာအထောက်ကြတဲ့ဆရာတော်ဘုရားကြီးလက်တွေ့ကိုတွေ့ရခုအထိအထောက်ကြသောရိယာပုတ်ရှိခြင်းများ အနည်းဆုံး6နာရီ7နာရီ10နာရီ12နာရီ15နာရီ19နာရီ20 24 35နာရီလက်သွေးကိုယ်သွေးမျက်မြင်သွေးနေရပါတယ်တပြေယောဂီများအထောက်သွားထားတဲ့မြို့ရွာများဝိုက်တဝဲရေမြို့ကြိုက်ကမီသံပြူစရကလော့တော်ကမဝက်နိုင်လုံတို့ကူ mừng đỡ mô la nhai ra thâu phá hàm bề phù cô cầy cô phầy và lưu chúa bóng chúa chan cha hình xây chi lại với nhà và tì cháy tu và kề ma tao xuống tao ngu mà rầy nhu tôi tí mà u bì gì nàng giàu nhau nhà vàng gồm loài cô tao thích မိတ်သိလာသုံးသွာမန္တလေးတနင်္သာရီတိုင်းစစ်ကိုင်းညောင်လေးပင်ချောင်းရွှေဘိုးတောင်ကြီးကျူပန်မောလာရှူကျူပင်ကောက်ညံအောင်ပြင်မနာရေသာရှိသင်ကူလေဝေမိုးညင်ကြပုံရခိုင်ပြည်တောင်ကလုံးမိုးကုန်အထောက်ပြသောတက္ကမကြီးတို့၏ အသက်ရှိသောကြောတော်မှအာထုတ်ထားတဲ့အိန္ဒိယဘုတ်ချီစီဟိုင်း73နာရီရ7နာရီအိ7နာရီတရားစစ်တဲ့အခါပေါ်ပေါ်ပါပါ လေးပေါ်မှာစီးနေသလိုရေပေါ်မှာစီးနေသလိုခံစားရပါတယ် အဲ့ဒီဣရိယာပုတ်ရှိရှိသွားထားတဲ့လူဟာသက်တော့သက်သာတိုင်၍တရားရှုမှနေသည့်အခိုင်၌ခန္ဓာကိုယ်ကိုထိခိုက်နာခြင်းတန်ရာယဒီနိုင်သောဘေးအန္တရာယ်တစ်စုံတစ်ခုမျှမရှိပါ ကိုယ်တွေ့လက်တွေ့အထောက်စွာဥပဇင်ကိုရင်သီလရှင်အမျိုးသား အမျိုးသမီးများတို့အများကြီးပဲသိတ္တပြစုပန်တွေ့မြင်ရပါတယ်ယုံယုံကြည်ကြည်အထောက်နိုင်ကြပါစေဤအတုပ်ယူအာရဖွယ်ကောင်းလာ၏စိတ်တစ်ခုကိုနိုင်အောင်သိအောင်ပွဲသည်လည်းအကြည်ကျဲဆုံးသော အောင်ပွဲဖြစ်ပေတော့၏ ခန္ဓာကိုယ်သည်ဒုက္ခတုံကြည်တွေ့သည်ဟုတ်မြတ်စွာဘုရားဟောကြားထားသည်နှင့်အညီတရားရှုမှတ်သည်နာကျင်ခံခတ်သောဒုက္ခဝေဒနာများပေါ်လာခြင်းသည်ဒုက္ခသစ္စာသဘောကိုပြည့်ပြည့်ထင်ထင်ပေါ်ပြခြင်းပင်သည် ထိုဒုက္ခဝေဒနာကိုသိညိခံ၍ရှုံမှခြင်းစီဒုက္ခသစ္စာမြင်သိရန်အထောက်အကူမဖြစ်ပါသလုံးသဖန်လုံးလက်ဆုံးအောင်လိုက်လမ်းဆောင်ရင်ရောတွေ့သလိုဝေဒနာဆောင်ရင်အေးချမ်းသာတွေ့လည်းညီဟုတ်သောကူစရာတော်မရှိသည်နှင့်အညီအရာပေါ့ချေချေချစ်ချုပ်မိုင်းမှန်ရန် အာထောက်စတွေသာနာကျင်ခံခတိဝေဒနာကိုသိခံ၍ရှုမှရ၏ဒုဝေဒနာကိုကြောလွန်နိုင်သောကံယာမျိုးငါးပါးနှင့်ပြည့်စုံသောရေကံတွင်၌ခန္ဓာကိုယ်ကိုစိတ်သာရသလိုဤငြိမ့်ပေတော့၏ အချို့ပုဂ္ဂိုလ်တို့ကဣရိယာပုတ်ခြေခြေခြေရှုမှတ်နေသောခါ၌မိမ့်မိတ်တင်ပါသည်သုံးမဟုတ်ရနေလျင်ခြေဘဝညာသည်ကြံကိနေမထိတ်ပဲခန္ဓာကိုယ်တခုတ်လုံးလေးထဲ၌လွေသက်နေသည့်ပမာခံစားနေရကြောင်းပြောဆိုကြ၏ ဣရိယာပုတ်ရှိရှိจิตတရားရှုမှတ်ခြင်းသည်ဝိပဿနာဉာဏ်များကိုဘူမူလင်းမြန်စွာပြည့်ထွန်းစေနိုင်သည်မှယုံမှစရာမရှိချေထို့အပြင်ယောဂမျိုးမျိုးကိုပျောက်ကင်းစေနိုင်တော်လဲအထောက်အကူပြုကြောင်းကိုအခန်းလေး၌ပေါ်ပြထားသောသတ္တကညာသက်သေခံပါလိမ့်မည် မြတ်စွာဘုရားကလေးပါးသေစာကိုရှားပါလို့ဒေမရှားရလေခန္ဓာကိုယ်မှာရှားရင်ခန္ဓာကိုယ်မှာတွေ့ပါမယ်ဒါကြီးဒုက္ခသစ္စာအဝေးကြီးမမှတ်နဲ့ဒီရောက်နေဒီနံဒီခန္ဓာကိုဟောနေပါကလားဒါကြီးခန္ဓာရောက်နံနပါတိဒုက္ခဆင်းရဲဟုတ်ရဲ့လား ဟုတ်ပါတယ်ယခုတော့ဒုက္ခဆင်းရဲတွေ့နေရသည်ဟောက်ရနေတဲ့သဘောဖြစ်ပြနေတဲ့သဘောကို နိုင်အောင်မှဒီတိုက်ပွဲကြီးအလံလုတ်ပွဲနဲ့တိုက်ပွဲဝင်နေရပါတယ်အဲ့ဒီတိုက်ပွဲကြီးကိုတိုက်မနိုင်ရင်ဒီဆင်းရဲဘဝတဏှာမလွတ်နိုင်ဘူး ဒီဘဝသန္တရာဆင်းရဲလိုအောင်မရပြေးထားသောလက်နဲ့တန်လျက်နဲ့ွေးပြနေတာသတ္တုပင်ကဝိရိယနဲ့ဆိုဇွဲနဲ့ွေးပြနေတာအာမငယ်နဲ့စိတ်မပြဲလီတစ်ချက်မှရင်တစ်ချက်ပြနေတာမခံနိုင်ဘူးဘာဝေဒနာမခံနိုင်ဘာယောဂမခံနိုင်ဘူးအကုန်ကျင်းရဲ့ သွားမယ်မြတ်စွာဘုရားရဲ့ဝိပဿနာသာသကြာနဲ့ခုံမွန်းရင်အကုန်ကျေပြတ်ဆုံးသွားမှာပဲစူးစူးဆိုင်ဆိုင်ရှုံမတိုင်းနိဗ္ဗာန်နဲ့တလန်နီးသွားပြီလို့မှတ်ပါတရားရှာကောင်းအချိန်မနှောင်းနဲ့တရားရကြောင်းအခွေကောင်း အခုတရားရှုမှနေတာပါပေဣန္ဒြေမမရှိဘူးရည်တော်ရိုက်မှတရားမှရတာပေါ်တဲ့ဝေဒနာကလေးလောက်ကိုမပြုံးစမ်းပါနဲ့မှတ်တာမှတ်ပါပေါ်တိုင်းပေါ်တိုင်းမပြတ်မှနေတာမှလမ်းမှန်ပဲမပြတ်မပြတ်မှနေမှညာတက်လာကြီး မတိုင်းမတိုင်းဝေဒနာပေါ်တာပဲတရားကပေါ်ပြတဲ့ဝေဒနာသုံးနဲ့ရိုက်တာလောက်မနာပါဘူးဘာတရားမှလည်းမကြံဤကူမဟုတ်လားအဲ့ဒီတော့ဝေဒနာပေါ်ကိုမလွတ်တာမပေးပါအဲ့ဒါလို့မရင်ကုသိုလ်အများရတဲ့ဝိပဿနာဉာဏ်နဲ့တက်လာပြီ ယောဂလည်းသက်သာသွားလိုက်မယ်ဤတော်ဝိပဿနာဆိုတာဘာပေဣန္ဒြေအပေါင်းကင်းရှင်းတဲ့အမြဲတမ်းရှုပ်ပွားကျက်သာသိတဲ့အရိယာသာကျက်ဖြစ်တဲ့ဆိုတာကိုလေသောကုဆရာတော်ဘုရားညွှန်ကြားပြသထားပါတယ်တရားထောက်တော်ခါစကားကိုနေအောင်အထူးသတိပေးရန် ဤဂောဇရသံပသင်သည်သမာဓိကိုဒူထောင်ရနိုင်အလွန်အရေးကြီးပါ၏တရားတိုင်းနေသည့်အချိန်တွင်၌သာဝိပဿနာယုံညာကိုချုပ်မှတ်နေသည်မဟုတ်သမိသာသောအခါရေချိုသောအခါဝတ်စာလဲလဲသည့်အခါအိန္ဒာသက်သည့်အခါစကားပြောဆိုသည့်အခါ စကားကိုနေအောင် အလောက်ကိုမြန်အောင်သာသောခါများစွာသို့နိုင်လေဘူအမူအရာနောက်အမူအရာစသည်တို့ကိုတတိမကင်လို့အောင်ရှုမှန်နေရန်လို၏မရှုမှန်နိုင်လျင်သူတောင်းတကြည်သောသမာဓိသည်တယောကြသွားနိုင်၏ มีผู้ยาวยากาทิมบานกุกุมาปวดตายเจ้าเวยันนาติอาคาอภูเชยโยเย้าโยอีเอสตัวตะเกตุดีอัตมบายาตัมปสินที่สมลาโตคาသမောဟသံပါစင်တိလည်းပြည့်စုံလာပြီတော့ဤဒါကြောင့်စကားကိုနေသမျှနေအောင် သူထောင်သာသောသမာဓိတိစကားညာညာပြောလိုက်ရင်လျော့ကျသွားနိုင်၏အချို့ယောဂီတို့စကားမပြောဘဲအသိထံဝင်လိုက်တော့တရားသက်ကောင်းလာ၏ဒါကြောင့်မြတ်စွာဘုရားကခန္ဓာကိုယ်ကိုလေးနဲ့သူအိလို့ဥပမာပေးထားတယ်ကိုယ်လေးတစ်ဖက်ကံသူလေး ရေဝင်နေရေဝင်နေလေသူမနိုင်မရောက်နိုင်ညံညံရောက်အောင်ကိုယ်လေကိုရေမဝင်အောင်ပြင်းတာရမည်တို့ပမခန္ဓာကိုမှဖြစ်ပေါ်နေတဲ့ရောက်နံကိုအမတသိကိုမပြမရပြမပြရှုံမှနေလေသမာသိညာအကောင်းလာလေမဲ့ဖို့နိုင်ပံကိုအညာရောက်သွားနိုင်လိုက်မည် အမတ်တိတ်ကိုလောလာရင်ကိလေသာတွေဝေလာမယ်အမတ်တိတ်မရှိတော့သမာတိတ်မရှိဘူးဒါကြောင့်သွားရထိုင်ရင်အိတ်နေရင်အမတ်တိတ်မပြအောင်ကြိုးစားနိုင်ကြပါစေကိုယ်အတော့ပိုင်ပိုင်ပဲတော့ကူစရာတော့မရှိတဲ့အတိုင်းပြေးမခိုင်းနေတာ အောင်တဲ့ပိန်တဲ့ပိမနေတာပေါ်လာကောက်စာပေါ်လာဖန်းစာရေကြည်တော့ကြောက်ခဲတော့ပေကောက်နေတာမဟုတ်ကျွေးတော့ငွေတော့တွေပေကောက်နေတာကောက်ယူတော့ရာနိုင်ပန်သွားတဲ့လမ်းတစ်ချက်မှရင်တစ်ချက်သက်သွားတယ်မဲ့ဘူးနဲ့တစ်ချက်နီး သွားကြည့်လို့မှပါတနေ့တလံပကံပဲကြည့်မလဲပဒါသေးရင်တချွေမျိုးဝသံသေးရင်တပြေလုံးဝရောက်နံသေးရင်နိုင်ပံရာဒါကြောင့်ရှိပညာတို့ကခန္ဓာနဲ့မစပဲတရားနဲ့ရှာသလိုက်လို့မာကြခဲ့တာွယ်လို့သုံးမတော်မူခဲ့တယ်ယခု ရှုံမတိုင်းရှုံမတိုင်းခန္ဓာနဲ့မစပဲတရားနဲ့စပ်နေတာပဲမဟုတ်လားခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဆင်းရဲဒုက္ခဝေဒနာတွေကိုခန္ဒီမေတ္တာသိမြင်ခံနိုင်အောင်ပြောလွန်နိုင်ဖို့အရေးကြီးပါတယ်အဲ့ဒီဖြစ်ပေါ်နေတဲ့ဝေဒနာကိုရှုံမတိုင်းတစ်ချက်မှတစ်ချက်ပြသွားတာပဲ မတိုင်မတိုင်အချို့ကဒီဘဝကတပြေတော်တို့ကမကောင်းသောလောက်ကိုမလောက်ခဲရပါဘူးပြောဆိုကြတယ်မဟုတ်ပါဘူးဒီဘဝမလောက်သာတော့လေလွန်လာတဲ့အတိုက်ဘဝမသိတဲ့အကျွေဟောင်းရောပြည့်စုံပန်ရောယခုဖြစ်ပေါ်နေတဲ့ရောက်နံတွေရောတရားနဲ့သံနေတာပဲဒီတရားနဲ့မစားလိုက်ရင်တော့ ဘဝသံတရားလေးနေရအောင်မေဒီသံတရားဘဝမလဲရအောင်ယခုတံပူသိတဲ့ဘဝရသာပြီဒီသိရဲ့ဝေဒနာကိုသိခံနိုင်အောင်ကြောလွန်နိုင်အောင်ဖြစ်ပေါ်နေတဲ့ရောက်နံတွေရောတစ်ချက်မှတစ်ချက်ပြတ်သွားတာပဲအဲ့ဒီရောက်နံတွေကုန်သွားရင်ဆုံးသွားရင် ပဒါသေးရင်တရှုမျိုးဝါသံသေးရင်တပြေလုံးဝါရောက်နံသေးရင်နိဗ္ဗာန်ရတော်မယ်နိဗ္ဗာန်မရတော့သေးတော်လေမဲ့ဆိုင်တော်ရင်သောတာပန်ဖြစ်ပြီးခုနဘဝအတွင်းမှာလူဖြစ်ရင်လူချမ်းသာနတ်ဖြစ်ရင်နတ်ချမ်းသာခုနဘဝပြည့်ရင်နိဗ္ဗာန်ရမယ် ဥပဇင်းတို့အထုသတိမှကြာခဲစိုက်ကဖွေမဖြစ်အောင်သတိထားကြပါကိုယ်ခန္ဓာကိုယ်မှာတရားအထောက်သာဆင်းရဲဝေဒနာခံစားပြီးကိုယ်တွေ့တရားပဲတွေ့တာပြီးမမှားပဲထားလေကြာကြာတန်တရားဖြစ်လာမယ်သူများလည်းပြောလာရင် တန်တရာဝင်လာမယ်ဘယ်သူပြောပြောသဝေးစပါမဖြစ်အောင်တတိထားကြပါယမနာဇရာကြီးတယောက်ကရေပူဇော်ဖို့စိတ်တကောင်ကိုဝယ်ပြီးထမ်းဆောင်လာပါတဲ့အဲ့ဒါကိုလူပေလူသေးသစုပ်ကမြင်တော့အဲ့ဒီစိတ်ကိုအချောင်းရအောင်အကြံထောက်ကြတယ်ယမနာဇရာကြီး လမ်းကြီးလမ်းကစောက်တီစိုက်ကိုပွေးချအောင်ပြောဖို့အချင်းချင်းတိုင်းပင်ညွန်ကြပြီးအသီးသီးနေရာယူပြီးနေကြတယ်ပထမဆုံးနေရာမှာစောက်နေတဲ့လူကမြမနာဆရာကြီးရောက်လာတော့ပြုတ်ဆရာကြီးကိုယ်ကိုပါလောက်ဖို့ထမ်းလာတယ်ဗျာလို့ ပြောလိုက်တဲ့ဆရာကြီးကဟေ့ကောင်ငါထမ်းလာတာဝေမဟုတ်ဘူးစိုက်ကွာရစ်ပူဇော်ဖို့ဝဲလာတာစိုက်ပဲခွဲကဖွေဟောက်ရမှလဲလို့တင်းတင်းဟောက်ကြည့်ပြောလိုက်ပါတဲ့တော်တော်ကြာကလေးသွားမိလို့သောသတ်တခုရောက်ပြန်တော့လူတစုပ်ကဟောလာပြီးပြောကြပြန်တယ် အာဆရာကြီးနေအောဆရာပါပဲအမတန်မျိုးစံမြင့်တဲ့ဗျမနဆရာကြီးပါပဲလျက်နဲ့ရောက်ညာသက်ခွေထန်းလာတာဟာစိုက်အောဆရာကောင်းတာပဲတယောက်တစ်ခွန်ဝိုင်းပြောကြပြန်တယ်ဒီတော့ဗျမနဆရာကြီးမှာဇဝေဇဝါနဲ့နဲ့ချစ်လာတယ် ခုနကလူတယောက်ကလည်းငါဥစ္စာဘူးခွေးလို့ပြောတယ်ခွေးများဖြစ်နေလေသလားကြည့်အောင်မှာပဲလို့စဉ်းစားပြီးစိုက်ကိုမြေကြီးပေါ်ချကြည့်တယ်စိုက်ရဲ့နရောကလေးများကိုပေါ်စားကြည့်ပြီးတော့ဒီငါဥစ္စာခွေးမဟုတ်ပါဘူးစိုက်ပါပဲဆိုပြီးထမ်းတော်ပြန်တဲ့နောက်တခါတော့သတ်တခုရောက်ပြန်တော့ လူတစုကပြမနာတရားကြီးကိုလက်ခုပ်လက်ဝါစီစီတော့ရောင်လောင်းကြရဲ့ကြတယ်ဟေ့ကြည်စံအော့တရားစိတ်ကောင်းတာပဲ အမျိုးသန်ကြီးပြမနာတရားကြီးပါလျက်အလွန်ရောက်ညာတဲ့ခွေကြီးခန်းလာလိုက်တာစိတ်ကြီးအော့တရားကောင်းတာပဲဆိုပြီးလက်ခုလက်ဝါစီကြောက်ကြတဲ့ဒီတော့ပြမနာတရားကြီးမှာ ဟောက်ပေါင်းရတိပထမလူကလည်းခွေဒုတိယလူကလည်းခွေတတိယလူကလည်းခွေနာဥစ္စာစိုက်ဟောက်ပေါင်းမရပါဘူးခွေပဲဟောက်ပေါင်းရပါတယ်ကဲသွားရောဝဲခွေကြီးကိုစိုးပြီးစိုက်ကိုလွတ်ပြစ်ထားခဲ့ပါတဲ့အဲ့ဒီစိုက်ကလူခွေလူသေး တစုကသာပြိခစားလိုက်ကြတဲ့ဒါကပညာရှိပေမဲ့လူအများကဝိုင်ပြောရင်သဝေသဝါဖြစ်တတ်ပုံကိုဖိတောပတိသကြံကသုံးမထားတဲ့တဏှီပုံခြင်းကလေးပါပဲပဟိယသူကိုကိုသူယဟန္တာယဟန္တာသေနာဟာဒီပုံမျိုး ပါပဲလူအများကသူ့ကိုယဟန္တာလို့ဝိုင်းကြီးချီးမွမ်းကြတာနဲ့သူကတကယ်သင်လာတာပဲယခုကာလမှလည်းတရားလောက်တဲ့ပုဂ္ဂိုလ်ကသောရာဖြစ်ပြီးယဟန္တာဖြစ်ပြီးလို့သုံးချပေတာနဲ့အသင်အသင်ကြည့်နေတဲ့လူသူတွေရှိမှာပဲအဲ့ဒါတွေတသိကျုပ်စရာတွေပါပဲ သန္တရားမဖြစ်အောင်တရားမတက်နိုင်တာသာနှင့်မဆိုင်အချို့ကတော့သာတတ်တဲ့ပုဂ္ဂိုလ်တွေတရားထောက်ရင်သာသွေးခံနေလို့ဒီတရားမတက်နိုင်ပဲကြာတတ်တယ်လို့ပြောတတ်ကြတယ်ဒါကတော့မပြောသေးတဲ့စကားပါပဲဒါကတော့တရားမတက်အောင်ဒုက္ခနေတယ်လို့မရှိနိုင်ပါဘူး ဘုရားလက်ထက်ကပဒကသုံးဘုံဆောင်အရှင်ဘောသီလမသေတိဟာသမဏေကလေးဓမ္မနိယူကိတရားအထုံလိုက်တာပါမမကြပဲယန္တာဖြစ်သွားတယ်မဟုတ်လားအဲ့ဒါကိုထောက်ချကြည့်ရင်သာကမခုခန္တပူဆိုတာသင်ရှားပါတယ်အမှန်မှတော့တရားမသက်အောင်ခုခန္တတာတွေက ဘုသုတ္တရှိလုံးမာနာကြည်တာတို့ရဲ့တရားလုံးငန်းကိုကောင်းကောင်းမယုံကြည်တာရဲ့ယုံမှတွေတောနေတာရဲ့တရားစကားကိုမယုံသေးပဲစင်သာစင်ချင်းမှုတွေညာနေတာရဲ့စင်စင်အမထောက်ပဲသက်သာခုနေတာရဲ့ဒီမျိုးတွေကတော့သမာဓိညာမဖြစ်နိုင်အောင်ခုခံနေတတ်တာ မှန်ပဲလို့နားလေထားရမယ်မြတ်စွာဘုရားတရားတော်သည်ထူလဲထူသည်ဆန်းလဲဆန်းသည်ဝေလဲဝေသည်အေလဲအေသည်ထူဆိုသည်မဘာထူတလဲဆိုရင်တော့ဘုရားပြေရဖို့ဟာလေးစင်ခြင်းနဲ့ကဘာတသိရှစ်စင်ခြင်းနဲ့ကဘာတသိ सचाजने गवादसै परमी सेवा परमितं से ရာတာတျောပရာရှိရာပုထူရတစစိကပစလစရင်သောပရာရှိပလမဝိပနာစပလရတအကရဖရာမဖြစ်ပလရင်ပသူမှဝိပနာတရကခတာကမှရှိတလု့။ မဟောနိုင်မဟောပေးနိုင်ဘူးဝေစီသုတိကဒုက္ခဝေဒနာတို့ကျုံမှညာတော့ရှားလေးဝေးလေးအေးသုတိကဝေဒနာတို့ကျော်လွန်သွားတော့ကြာလေအေးလေအေးသွားပါလေဒါကြောင့်ဘုရားဟောတာတဲ့ သဗ္ဗရတိံဓမ္မရတိသီနာတိသဗ္ဗရတံဓမ္မရတောသီနာတိတရားဤချမ်းသာဘေချမ်းသာမှမတူတရားဤရသာဘေရသာမှမတူနိုင်ပါဒါကြောင့်နေတိုင်းနေတိုင်းဥပဒေတို့သတိမပြတ်မပြတ်အာပေးဟောပေးနေတာရည်ကြီးဆုံးကတော့ယုံနဲ့နန္တပါး ဖြစ်ပြနေတာဒုက္ခဝေဒနာကိုမှတ်ကျော်နိုင်ဖို့သိခံနိုင်ဖို့အရေးကြီးဆုံးပါတယ်မှတ်ကျော်နိုင်သွားရင်တရားအရသာအဉ္ဉိကိုသိအောင်ခံစားနိုင်အောင်တတိပွေအပွေဟောပွေနေတာကိုအတော့ပိုင်ပိုင်ပဲကျိုးစားနိုင်ကြပါအကယ်၍ဘုရားကမထာအထောက်ပွေရလျင်ဟူ ပဇင်းတို့အာထောက်ပေးပါမယ်အာထောက်ပေးမရတဲ့တော့အာပေးတသိပ်ပေးဟောပေးတိုက်တွန်းပေးနေရပါတယ်တကယ်တမ်းတရားလို့ရှိတော်သူသည်ခုနှစ်ရက်ခုနှစ်ညမအိမ်မနေမသသိမပြရှုံမနေရင်တရားတွေ့လာမယ်သူချသိလာမယ်တရားဤသဘောကိုလည်းသိလာမယ် တရားအရာသားကိုလည်းခံစားရမယ်အချိန်ကုန်ကြီးသီလသမာဓိပညာပြည့်စုံအောင်ကျိုးစားနိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု